သာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြာသူလာယူကျော်3ရက်2022ခုနှစ်ဇန်နဝါရီလ19ရက်ပုရုဟူနေ့၌အွန်လိုင်းမှာဟောကြားတော်တရားဒေသနာတော်ပတ္တကာပိလာတိထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရများ ဟရကပိလတိထေရီဆိုတာမြတ်စွာဘုရားရဲ့တတိယတာဝကဖြစ်တဲ့ရှင်မကတ္တဗရဲ့လူဘဝတုန်းကစနီးဖြစ်တယ်ပေါ့ရှင်မကတ္တဗအလောင်းနဲ့ဖရကပိတိနီအလောင်းတို့ဟာဘဝတန်တရားမှာ အတူတော်ကလက်တွဲပြီးကုသကောင်းမှုပြုခဲ့ကြလို့သူတို့ဘဝတွေကြည်ရတာဓမ္မအေးချမ်းတဲ့သဘောရှိတယ်ဘဝတိုင်းဘဝတိုင်းလို့ဆုံစည်းကြပြီးတော့စိတ်တူကိုယ်တူကုသကောင်းမှုပြုခဲ့ကြတယ်နောက်ဆုံးဘဝထီအောင်ဒီတန်တန်ရှင်းရှင်းဖြစ်ခဲ့ကြတယ်အဲ့တော့ ဘဝတစ်ခုမှာတော့ဒီဗတ္တကပိလနိဟာမကောင်းတဲ့စိတ်ဓာတ်နဲ့တခုပြမမိခဲ့တာလေးတခုရှိတယ်။နောက်ပိုင်းတော့ပြန်ပြီးတော့ပြုပြင်လိုက်တဲ့အခါကျတော့လမ်းကြောင်းမှန်မောရောက်သွားတယ်။သူကရင်ပြောပြတဲ့ဇလန်အတိုင်းမတန်တင်ထားတဲ့အတိုင်းနားထောင်ကြည့်ကြရအောင် ပတုမုတ်တရောနာမစီနောတဗ္ဗဓမ္မနာပါရကုတတောတတသဟတမိဣတောတတသဟတမိကပ္ပေဥပ္ပစီနာယကောတရားခတ်သိမ်းကိုပါရမီမြောက်သိတော်မူတဲ့ပါရဂုမြောက်သိတော်မူတဲ့ပတုမုတ်တရမြတ်စွာဘုရားဟာဒီကဘာကနေပြီးတော့ပြန်ရည်တွေ့မယ်ဆိုရင်ကဘာတသိမ်းမှာ ဝင့်တော်မူခဲ့တာဖြစ်တယ်။ညာသောအဖြစ်ဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားလက်ထက်ကပါရမီရှိမှုခဲ့တဲ့ပုဂ္ဂိုလ်တွေသူတို့ဘဝရဲ့ပါရမီဘဝရဲ့အစဟာကဘာတသိန်းကစခဲ့ကြတာအခုသူလည်းပဲကဘာတသိန်းကစခဲ့တာဖြစ်တယ်ထူးဆန်းတာကဒီဗရကပိလလေးဆိုတဲ့ထေရီမဟာ ရှင်မကသဗ္ဗအလောင်းလျာနဲ့ပါရမီဘဝစရတဲ့လက်တွဲခဲ့တာတော့ဒါသူကထူးခြားတယ်ပေါ့နော်တဒါဟုဟန္တဝတိယဝိတေဟောနာမနာမတော်တိဋ္ဌိဗဟုဒရတနောတတ္တဆာယဟောတဟအဲ့တော့ဒီလိုဖြစ်တာဆိုတော့ဟိုဘက်ကလည်းရှင်မကသဝအလောင်းကလည်းပါရမီရှင်သူကလည်းပါရမီရှင်ပါရမီဖြည့်ကြတယ် ပုဂ္ဂိုလ်တွေမူနှစ်ဦးစလုံးရဲ့အကြောင်းအရာဒီထဲမှာတစ်ခါတည်းပါသွားတယ်ပရမတ္ထမြတ်စွာဘုရားလက်ထက်မှာဟန္တာဝရီမြို့မှာကသဝမဟာကသဝမထေရရဲ့အလောင်းကဝိတိဟာဆိုတဲ့တထေဖြစ်ခဲ့တယ်အမတန်ကြွယ်ဝချမ်းသာတယ်အဲ့တော့တော့ဖဒကပိလဏိရဲ့အလောင်းကတော့အဲ့တထေကတော့ အနေနဲ့ဖြစ်ခဲ့တယ်အဲ့ဒါသူတို့ပါရမီဘဝမှာရှင်မကတ္တဝဘဝကလည်းအဲ့ဒီကစတယ်ပရကပိလဏိဘဝကလည်းအဲ့ဒီကနေစလိုက်ကြတာသူတို့တထေးနဲ့တထေးကြောကရာစီသောတရာဒိဋ္ဌံဥပိ္ပသပရိစနောဓမ္မမတောတိဗုဒ္ဓတသဗ္ဗဒုက္ခပိပယပဟံဆေဒုက္ခ ဘေဒုက္ခအလုံးကိုဖယ်ရှားပြနိုင်တဲ့ပရိဘုဒ္ဓရမြတ်စွာဘုရားရဲ့တရားတော်ကိုတဲ့တွားရောက်ချားနာကြတယ်အဲ့လိုနာတဲ့အခါမှာသာဝကံဒုဒဝါရဏံအကံဂိတ်တေတိနာယကောသုတ္တဝါတတ္တဟိကံတဏံတတ္တဝါဘုရတ္တတာရိနော အဲ့လိုဖရာရဲ့တရားပွဲကို သွားပြီးတော့တရားနာတဲ့အခါမှာဒီယဟန်တပါးကိုရသော်ပြားကထုတဝါဒခေါင်းကောင်းပါပါကိလေသာတွေကိုဖြည့်ဆည်းပြီးတော့ကျင့်တဲ့ထူတယ်ကျင့်ကျင့်တဲ့နေရာမှာ ထိတ်တန်းပုဂ္ဂိုလ်ဖြစ်ဖြာရိတ်မြတ်ကြခဲ့ချီးမွမ်းပြောကြခဲ့တယ်ပေါ့အဲ့ဒီချိန်မှာဝိတေဟတထေယအားကြပြီးတော့ခொနည်းတိတိအလူဒါနလုပ်ပြီးရသော်ဘုရားရဲ့ခြေတော်ဆုံးကိုရှ िख ိုးပြီးအဲ့ဒီနောက်ဘုရားရဲ့လက်ထက်မှာဒုတင်ဆောင်တဲ့ နေရာမှာအထွတ်ထိပ်ရောက်တဲ့ပုဂ္ဂိုလ်တော်ဆုံးပုဂ္ဂိုလ်ဖြစ်ပြစေလို့ဆုတောင်းတာဒါသူဆောက်ဆုတောင်းတာမဟုတ်ဘူးဩဘာရကာပိလန်တွေကသူဆုတောင်းတာပြောတာမဟုတ်ဘူးသူ့ရဲ့တထေကြီးဆုတောင်းတာအရှင်မကသဗ္ဗအလောင်းသူတထေရဆုတောင်းတာဒီနေရာမှာဒုတဝါဒဆိုတာအနေထိုင်ချိုးချိုးချမ်းချမ်း နေထိုင်တဲ့အကျင့်မျိုးဒုတိယဝါဒလို့တော့ဘုရားရဲ့သာသနာတော်မှာတပတ်အကျင့်ဆိုတာတော့လက်မခံဘူးတပတ်အကျင့်စာဒုတင်ကျင့်ဆိုတာရှိတယ်။ဘာပဲဒုတင်ကျင့်ဆိုဒီမှာပန်းကုသင်္ကန်းဝဇဝိယုတ်နဲ့တရားတော်ဝါရီလှူတဲ့သင်္ကန်းကိုမိုးယုတ်မှုဒါအကျင့်တစ်ခုပဲ။ နေ့စဉ်တစ်ထပ်ပဲစားတယ်နှစ်ထပ်သုံးထပ်မစားဘူးဒါလည်းတူတင်အကျင့်တစ်ခုပဲတထိုင်နေနဲ့ပဲစားတယ်နောက်ထပ်ဟိုနေ့ကပြောင်းရွှေ့ဒီနာ ပြောင်းရွှေ့နှစ်ခါမစားဘူးလို့ဒါလည်းတူတင်အကျင့်ပဲဆွန့်ခံပြီးတော့သာစားတယ်အပင့်ဖိတ်လက်ခံပြီးတော့မစားဘူးဒါလည်းတူတင်အကျင့်ပဲမိုးလေဝသသာရတဲ့ရှစ်လဆိုတော့ လွေလေးလနဲ့ဆောင်းလေးလဆိုရယ်အဲ့ဒီရာသီတွေမှာဆိုရင်ဆောက်ဦးအောက်ကိုမဝင်ဘူးအခုလို့ဆောက်ဦးတွေအောက်မှာ မနေပဲနဲ့တပင့်ရင်မှနေတယ်ဒါလည်းဒုတင်အကျင့်လို့ခေါ်တယ်အဲ့လိုခေါင်းခေါင်းခါပါဒုတင်အကျင့်က73မျိုးရှိတယ်ပေါ့နော်လူတွေလည်းတချို့ကျင့်ကြပါ73မျိုးရှိတယ်ရသော်အဖြစ်ဒီ73မျိုးလုံးကယဟန်တော်တွေပဲကျင့်တယ် ရသော်ရသာသနာတော်မှာ73မျိုးလုံးကျင့်တဲ့ပုဂ္ဂိုလ်ဟာရှမကတ္တဗတပါပဲသူနဲ့သူတပည့်တွေတော့73မျိုးလုံးကျင့်ကြတယ်ပေါ့ဒါဒုတိယနဲ့ပတ်သက်ပြီးတော့အကျဉ်းချုပ်ပြောတာတော့အဲ့ဒီသတ်မှတ်ထားတဲ့73မျိုးတော့ကျင့်တယ်ထိတဲ့ဆိုးရတဲ့ထိတဲ့ပိုခေါင်းမတဲ့တပအကျင့်မျိုးတွေတော့မကျင့်ဘူးတပအကျင့်ဆိုတာဘာတွေတော့ဆိုရင်ဆောင်းချောင်းထိုင်နေ ဆောင်းချောင်းထိုင်ပြီးတော့နေတယ်ဘလောက်ညောင်းလိုက်မလဲဒါသူ့ရဲ့အကျင့်တစ်ခုပဲအဲ့လိုစူးပေါ်မှာအိတ်တယ်အဲ့လိုတပအကျင့်တော့မကျင့်ဘူးမြတ်စွာဘုရားအလောင်း၆နှစ်ပတ်လုံးကျင့်တယ်ဆိုတာအဲ့ဒါတပအကျင့်နေပဲစာမစာပဲနဲ့ကျင့်တယ်နည်းနည်းလေးစာပြီးတော့ကျင့်တယ်အဲ့ဒီလို တပအကျင့်မျိုးတွေတော့ အတ္တခိလမထနုယောဂဆိုပြီးမြတ်စွာဘုရားကတပတ်ဆက်ကြတရားဟောတဲ့အခါမှာအဲ့ဒီကျင့်မကျင့်ရဘူးလို့ကာမတုခလိကနုယောဂဆိုတဲ့စိန်ခံတဲ့အကျင့်အတ္တကိလမထနုယောဂဆိုတဲ့ကိုယ်ပင်မယုံဆင်းရဲခံတဲ့အကျင့်အဲ့ဒီကျင့်တွေကိုခွင့်မပြုဘူးဒုတင်အကျင့်ပဲခွင့်ပြုတယ်အဲ့တော့အဲ့ဒီဒုတင်မှာထူးချွန်ထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ဝိတေဟတထေကဆူတောင်းနေတာ အဲ့ဒီတော့ကတထေကတော်ဖြစ်တဲ့ဗရကဗိတိနေလောင်းကအဲ့ဒီအကြောင်းကိုပြောပြတယ်သူကနိပိစ္ဆသီရတပါရိတန်ဌာနမပိပတ္ထယေထူရင်ရာမှာဣတရေရတဲ့ရဟန်းတော်တစ်ပါးကိုချီးကျူးမြောက်စားတာကိုကြားရတဲ့အခါမြတ်စွာဘုရားရဲ့ခြေတော်ကိုဥတိုက်ပြီးတော့အဲ့ဒီလိုပုဂ္ဂိုလ်မျိုးဖြစ်ပြရသေးလို့ဆုပန်ခဲ့တယ် သဟာတယံတော့ပရိသတရာဟိဥနိပုံကိုအဲ့ချိန်မှာပရိမုဒ္ဒရာမြတ်စွာဘုရားသူ့ကိုစိတ်အားတက်စေပြီးပိယသက်လက်မှာဒီစကားကိုပြောတယ်တတိနောအနုကမ္ပါယဣမဂါထဘာဒထတထေကြီးကိုဆုတောင်းတဲ့တထေကြီးကိုကရုဏာထားပြီးတော့မြတ်စွာဘုရားကဖြာဒိတ်စကားမြဲကြားတာတော့ လစ္စတိပဋ္ဌိတံဌာနံနေဟုတော့ဟောတိဟောဟိပုဒ္ဒကာငါသားမင်းတောင်းတာရလိမ့်မယ်စိတ်အေးနေတတသာတိသော ကပ္ပိဩကာကကုရတမောဂေါရမောနာမခုတေနတထလောကိဝိသတိဒီကဘာတသိလွန်ပြီးတဲ့နောက်မှာပရကဘာမှာ အောက်ကကမင်းမျိုးမင်းနွယ်ဖြစ်တဲ့ခေါ်ရဖရာဆိုတော့ပွင့်လိုက်မယ်တတဓမ္မေတုတာယာထောဩရသောဓမ္မနေမိတောအဲ့ဖရာရဲ့ယနေ့တိတိချာဓမ္မရှင်ဖန်ဆင်းထားတဲ့သာယရဏဖြစ်ပြီးတော့ဓမ္မကိုအမွေခံတတ်တဲ့ရသော်ပြရဲ့တပိတာဝက အလွယ်အားဖြင့်ကတ္တဗဆိုတဲ့ပုဂ္ဂိုလ်ကျော်ဖြစ်လိမ့်မယ်လို့ရှင်မကတ္တဗဒီကောရောမြတ်စွာဘုရားလက်ထက်မှာတော့သူကတတ္တိယတာဝကပထမသံဃာနာကြီးကိုဥသိပြီးတော့တင်သွားတဲ့မထေမြတ်ကြီးပေါ့နော်တန်တုတ်တော်ကမူဒီတော်ဟုတ်တော်ရာဝစီဝန်တရားစီတာအဲ့ဒီဗျာဒိစကားကြားလိုက်ရတဲ့အခါမှာသူကသိဝမ်းမြောက်ဝမ်းသာဖြစ်ပြီးရှာသက်ပံ မြတ်စွာဘုရားထံမှာကုသိုလ်ကောင်းဥတွေပြုလုပ်တယ်တဲ့အဲ့တော့တသိန်းနှမ်းမှပွင့်တော့ဆိုသူတို့တက်တည်းကလည်းတသိန်းရှည်ကြတယ်ပေါ့နော်တတော်ရိဇာမြတ်စွာဘုရားကိုလည်းသူကမိလိုက်တယ်နောက်သူအသက်ထင်ရှားရှိတော့မှာပဲသာသနာဇောတိတဝနာသောမဋ္ဌိတဝကုဋိဋ္ဌိဝိနည်းယဝိနည်းတဝနာ နေဘူးတော်တော်တတ်တာကောအဆုံးမတရားတွေသာသနာတွေကိုထွန်းကားစေပြီးမှားယွင်းတဲ့အယူဝါဒတွေကိုပယ်ဖျက်လို့မှန်ကန်တဲ့အဆုံးမတရားတော်တွေထွန်းကားစေကာပရိဘုဒ္ဓရမြတ်စွာဘုရားဟာတပည့်သာဝကများနဲ့အတူဆိုတာတပြိုင်နဲ့တော့မဟုတ်ဘူးပေါ့နော်နောက်ဆုံးမှာ တတန်းစေးတဲ့အခါမှာမြတ်စွာဘုရားပြိဋိဘံဆန်သွားတယ်လို့ဒီလိုဆိုလို့တယ်ပေါ့အဲ့ဒီမြတ်စွာဘုရားပြိဋိဘံဆန်တဲ့အခါမှာဒေဝတီတံမိလောကကေပုစနထာယတတ္ထုနောမြတ်စွာဘုရားပြိဋိဘံဆန်တဲ့အခါမှာဘုရားကို ပူဇော်တဲ့အနေနဲ့အဲ့ဒီဝေရေဟတထေယဆွေတွေမျိုးတွေကိုစီယုံပြီးတော့ မြတ်စွာဘုရားရဲ့ထတ်တော်တွေကိုဌာပနာတဲ့ဌာပနာတဲ့ခုနှစ်ယူစနာအမြင့်ရှိတဲ့စီရီကြီးကိုတည်ထောင်တယ်တည်ထားကိုယ်ပဲတယ်ခုနှစ်ယူစနာဆိုတယူစနာကိုရှင်းမိုင်နှုံးနဲ့တွဲရင်မိုင်ရေအတွက်ကိုရနိုင်တယ်ပေါ့အဲ့လိုမြင့်တဲ့ထုပလို့ဆိုတဲ့ရသော်ရတတ်တော်တွေ ကြံတဲ့ဓာတ်တော်ကိုထပနာတဲ့ထုပကိုတီးတယ်အယောဓာတ်တွေထည့်သွင်းတဲ့အခါထုပလို့ခေါ်တာလူတွေပူဇော်ကြလို့စေတိယလို့လည်းခေါ်တယ်အယောဓာတ်မပါဘူးဆိုရင်တော့စေတိယလို့ပဲခေါ်တယ်ပူဇော်ရင်ထုပလို့မခေါ်ဘူးထုဖဆိုတာသူ့ရဲ့အဓိပ္ပာယ်ကတော့ အီဂျစ်ရှေးဟောင်းတိထောက်ထားခဲ့တဲ့ပိရမစ်ကြီးတို့ဟာကြီးတယ်အဲ့လိုကုန်းမောက်မောက်ကြီးတွေစဝါဘုံကြီးတွေလို့လှုပ်ထတာထူပစဝါဘုံကြီးတွေကိုလည်းထူပလို့ခေါ်တာပဲသူအဲတက္ကရာမှာတော့စတုပလို့ရှိတယ်အဲစတုပဆိုတဲ့သကလုံးနဲ့ပဲဒီဟာကိုဖော်ပြနေရှိကြတယ်ပေါ့နော် မုံမုံမောက်မောက်လှုပ်ပြီးတော့အပေါ်မှာ၄တောင်တိုက်အဲ့ဒီ၄တောင်တိုက်ထဲမှာမှအယိုးတတ်တော်တွေကိုထည့်သွင်းပြီးတော့ကိုးဝဲတာအမြင့်ကိုမြင့်ပြီးတော့ထားရပေါ့အတမန်လူတွေကြတော့မြေကြီးထဲမြုပ်တာမြေကြီးထဲမြုပ်လိုက်တာအပေါ်မတက်ဘူးအောက်မြေကြီးနဲ့နဲ့တူးပြီးတော့မြုပ်ပလိုက်ကြတာတမန်ပုဂ္ဂိုလ်ရဲ့အလောင်းကြတော့ဒီလိုထူးခြားတဲ့ မြတ်စွာဘုရားသခင်ကိုရောမြတ်ရဲ့ကြံတဲ့တတ်တော်မွေတော်တွေကိုတော့မြင့်မြင့်ကြီးတိဆောက်ပြီးတော့မှအပေါ်မှာမြင့်ပြီးတော့အဲ့ထာဝနာတွေပူဇော်လေးရှိတယ်ဒါကြောင့်မို့လို့ထူပလို့ခေါ်တာမုံမုံမောက်မောက်ကုန်းကြီးလုပ်ပြီးတော့အဲ့ဒီပေါ်မှာထည့်တာလို့ဆိုလို့တယ်အဲ့ဒါတွေကတဖြည်းဖြည်းတိုးတက်လာတဲ့အခါသူ့အခေါ်တွေနဲ့သူအောက်က ခုံခံလိုက်တဲ့အခါမှာပထမခုံဒုတိယခုံတတိယခုံပစ္စယံ၃ဆင့်လို့ခေါ်တယ်။ပန်းတင်ပြီးတော့လှူလို့ရတဲ့ပစ္စယ၃ဆင့်အဲ့ဒီအနေရှင်းမြောက်ရှင်းမြောက်ကနေအဲတပိမောက်တို့ခေါင်းလောင်းတို့ပေါ့လေတပိမောက်လည်းခေါ်တယ်သူကခေါင်းလောင်းတို့လည်းခေါ်တယ်အဲ့ဒီပေါ်မှာဖောင်းရစ်တကယ်တော့ဖောင်းရစ်ဆိုတာထီအဆင့်စစ်သတ္တဝလီလို့ခေါ်တယ် ထီတွေကိုဆင့်တင်ထားတဲ့သဘောအဲ့တော့ဗမာရဲ့အခုဒီကနေ့တဲနေတဲ့စိတ်တွေတွေကအဲ့ဒီဖောင်းရစ်ဆိုတာတွေကထီဆင်းဆင်းရဲ့တရံနှုတ်ထားတာအဲ့ဒီပေါ်မှာဒီမခိုက်ထပ်ပြီးတော့တင်လိုက်တာဗမာပြည်နေ့ဆောင်းတဲ့မခိုက်ကိုကြတော့လူတွေကထီလို့ခေါ်ပြန်တယ်အဲ့ဒါကြောင့်ထီခေါ်တယ်အဲ့ဒီစကလုံးကတကယ်ကတော့ ground လို့ပြောမှထင်ပါတယ်ဒါပေမဲ့အင်္ဂလိပ်စကားသူသူတို့ ground နဲ့လည်းမတူတော့ဒီစကားလုံးကိုအင်္ဂလိပ်ကမွေးစားပြီးတော့ ठी လို့ပဲခေါ်တယ်တချို့အင်္ဂလိပ် dictionary တွေမှာ ठी လို့ရေးထားတယ်ဒီဟိုရင်းနဲ့မတူဘူးပေါ့လေ umbrella ဆိုတာနဲ့မတူဘူးပေါ့ဗမာစကားအတိုင်းပဲ ठी လို့ပဲသုံးလိုက်တယ် တော့ရှေးဘရင်နေဆောင်းတဲ့ခေါင်းမတင်ပြီးတော့ဆောင်းတဲ့ကရောင်သူတို့ကရောင်နဲ့မတူမတူတော့ဗမာတွေကလည်းဖះပေါ်မှာထီးလွယ်ခေါ်လိုက်တယ်ကရောင်လို့မခေါ်ဘူးအဲ့လိုခဏခေတ်မှာတော့ပြောင်းလဲသွားတယ်ပေါ့အဲ့ဒီကနေပြောင်းလာတဲ့ပုံစံပဲစကိုင်းမှာကောင်းမှုတော်ကြီးတည့်ထားတာကိုကြည့်လိုက်လို့ရှိရင်တော်တော်ကောင်းမှုတော်ကြီးအပေါ်မှာ ၄တောင်းတိုက်မပါဘူးအဲ့စကိုင်းမြို့အထက်ဆင်မြရှင်စေရီဆိုတာရှိတယ်အဲ့ဆင်မြရှင်စေရီပုံမျိုးပဲနော်လုံးလုံးနဲ့အပေါ်မှာ၄တောင်းတိုက်တင်တာအဲ့ဒီ၄တောင်းတိုက်ထဲမှာရသော်ဗျာရဲ့တရိဒတ်တတ်တော်ကိုထည့်ပြီးအပေါ်ကနေပြီးတော့ထိတင်လိုက်တာပဲ သတ္တဝရီဒါရှေ့ရပုံစံအဲ့ဒီပုံစံဒါတီဟိုပုံစံကိုယူပြီးတော့တီဟိုမှာတော့ဒီစေတီပထိုးတွေရဲ့ပုံစံကအဲ့ဒီရှင်မြရှင်ပုံစံမျိုးပဲမပြောင်းမှုကနေ့ထိဘယ်မှာပဲတီတီတီတိုင်းပဲပမာတော့ထုံးစံတိုင်းပေါ့တကြောင်တိတကြောင်တခါထားတရွာတပုတ်ဆန်းစာကိုတထောင်နိုင်ငံဆိုတော့အမျိုးမျိုးလောက်ကြတာပေါ့နော် ဗမာနိုင်ငံတော့ပုံစံမျိုးမျိုးထွင်ပြီးတော့လှုပ်တော့စေတီပုံတွေမျိုးမျိုးဖြစ်တယ်တိရိလင်္ကာနိုင်ငံမှာတော့တပုံစံနဲ့ပဲတည်လေးရှိတယ်ဘယ်သွားကြည့်ကြည့်အဲ့ဒီဟာထူပါယုံဖရာရဲ့ပုံစံပဲလေတောင်တိုက်လေတောင်တိုက်ပေါ်မှာသူတို့ကဟိုဘောအချွန်လေးအုပ်ထားတာပဲရှိတယ်ပေါ့နော်ထီတော်မျိုးချွန်လေးအုပ်ထားအဲ့တော့ဇေဒီပထမဆုံးဖြစ်လာတဲ့ဇေဒီကအဲ့ဒီပုံစံလို့ပဲမှတ်အောင် ဗမာပြည်မှာတိုးတက်ပြောင်းလဲလာတော့ရွှေဒဂုံစေရီလိုဟာဖြစ်လာတယ်ပေါ့အဲ့ဒီစေရီကိုသူတို့တထေးကဝေရဟဆိုတဲ့တထေးနဲ့တထေးကြော်တို့ကရတနာတွေနဲ့တိဆောက်ပြီးတော့လှူဒန်းရတယ်တဲ့တတ္တတတ္တသဟတာနိပါတိယောတထကာရီအဲစေရီကြီးတိဆောက်ပြီးတော့စေရီဘေးမှာ စီထဲဖို့အိုးကြီးတွေစီမိခွက်ကြီးတွေပေါ့လေစီမိခွက်ဆိုရင်သေးတယ်လို့ထင်နေမစွန်းတော့ခွက်ခွက်ကြီးတွေပေါ့ရွှေရွှေခွက်ကြီးတွေခုနှစ်သိန်းနဲ့စီမိခွက်အကြီးကြီးတွေခုနှစ်သိန်းအဲဒီမှာလှုပ်ပြီးတော့နလကီဝိယဇောတန်ဒီယရဏိနေဝတတ္တဟိယရဏခုနှစ်ပါးနဲ့လှုပ်ထားတဲ့စီမိခွက်ကြီးတွေထဲမှာစီထည့်ပြီးတော့ ပူဇော်ကြတယ်ခန္ဓာဒေလေနပုရိတဝါဓိပါနုစလဟိတဟိနန္ဒာနဲ့ထုံဝန်းထားတဲ့အနတ်နေထက်ထားတဲ့စီတွေနဲ့အဲ့ဒီအိုးခွက်တွေထဲမှာပြည့်အောင်လောင်းပြီးစီမှုပူဇော်တယ်တဲ့ပုစနထာယမဟေတိတ်တသဗ္ဗဓမ္မနုကပိနောတရဝအလုံးကိုကရုဏာတရားဖြင့်စောင့်ရှောက်တော်မူတတ်တဲ့မြတ်စွာဘုရားအား ပူဇော်ဖို့အတွက်စီမီထွန့်ပြီးတော့လှူဒန်းကြတယ်အဲ့ဒါတွေမကဘူးတဲ့တတ္တတတသဟတာနိပုံနာကုံမနိကာရီအဲ့ဒီစီရီပတ်ဝန်းကျင်မှာတဲ့အိုးပေါင်းရေအိုးပေါင်း9သိန်းကိုလည်းလှုပ်ထားပြီးတော့ရတနာတွေထည့်ပြီးတော့ဖះကိုပူဇော်တယ်အဲ့ဒီခေတ်ကတက်တန်းလဲရှိတော့ပေါ်လဲပေါ်ပုံရရတနာတွေမတ္တမပေါ်တယ် ဒါပေမဲ့ခိုးမဲ့လူလည်းမရှိတော့ပါဘူးခုခေတ်ဆိုတော့ပြောင်းသွားမှာပေါ့နော်ဘာလို့လို့ဆိုရင်လူတိုင်းလူတိုင်းချမ်းသာနေဘယ်သခိုးရှိမလဲချမ်းသာတဲ့လူကချမ်းသာဆင်းရဲတဲ့လူကဆင်းရဲဆိုရင်ခိုးမှာပဲဒါအဲ့ခိုးမှုဆိုတာဟုတ်နောက်ပိုင်းကျမှပေါ်လာတာအဲ့လိုသူတို့ခင်မှာတော့အလုံးဟာချမ်းသာကြွယ်ဝကြတယ်ကိုယ့်အနေကို တင့်တယ်ညတယ်ပေါ့ အဲ့ဒီလိုရေပြီးအိုးတွေနဲ့လည်းမြတ်စွာဘုရားကိုပူဇော်တယ်တဲ့မေစေအထထကုံဘီနံဩတိတာကိစ္စနခိယောအတိရောသန္တိဝနေနတရတေဝတိဝကရောဥရိထဲမှာလည်းပဲအလွန်လှပတဲ့တူတိုင်းတိုင်တွေကိုရှစ်တိုင်ရှစ်တိုင်ရှစ်လုံးရှစ်လုံးဥရိချပြီးတော့ တကယ်ကိုတရရရာသီမှာထွန်းတောက်တဲ့နေမင်းလိုပဲလှပပြီးတော့နေကြတယ်တဲ့ဒါဖះနဲ့ပတ်သက်ပြီးတော့သူတို့ကုသိုလ်ကောင်းမှုလုပ်ခဲ့ကြတာစတုဒွာရီသူသောဗန္တိတောရဏယရဏမယအဲဇီရီကိုဒတိုင်းခတ်ပြီးတော့တကားပေါက်၄ပေါက်တတ်တယ်အဲတကားပေါက်ကိုအပေါ်မုတ်ကုန်းထည့်ထားအဲ့ဒါကိုတူတိုင်းလို့ခေါ်တယ်တောရဏတူတိုင်းဆိုတာ မုတ်ကုံးလေးတွေထည့်ထားပြီအဲ့ယရဏမုတ်ကုံးတွေကိုလည်းထည့်ပြီးတော့လှူဒန်းတယ်ဝီရောစန္တိပရိခိတာ အဝတန္တာသူနေမိတာဩတိတာနိပတကာနိယရဏနိဝီရောစီအဲ့လိုယရဏတူတိုင်းတိုင်းနေတိဆောက်တာပြီးအဲ့ဒီပေါ်မှာအလွန်လှပတဲ့ရောင်းစုံ ထကုံကုတ်ကားတွေကိုလည်းပဲတိဆောက်ပြီးတော့လှူဒန်းထားကြတယ်တဲ့ သူရတံသူကတံစိတ်တံစေတိယံယရဏမယံအတိရောစတိဝဏိနသတ်သင်္ဇောဝဒီဝကရောယနေ့စည်းစာအချိန်မှာ sunset beauty ကြည့်ရတယ်လို့နော်နေမင်းကြီးနေဝင်ကနီးလေးမှာအလွန်ကိုလှပတယ်လူတွေနေဝင်ချိန်လေးကိုလိုက်ကြည့်ကြတယ်လို့ပဲအဲ့ဒီ စေရီကြီးရဲ့လှပတင့်တဲ့မှုဟာအလုံးကိုထုဆန်းနေခြားနာတယ်လို့ဆိုလို့တယ်ပေါ့ထုပတဝေရိယောတိတ်သောဟရိတာလိနပုရိခုနစေရီကြီးရဲ့အဆင့်၃ဆင့်မှာလည်းပဲတမိုးရှိတဲ့ဟင်္သာပြရာတွေအနိယောင်နေနဲ့သွန်လောင်းပြီးတော့ထားတယ်တဲ့ပူဇံဣဒ္ဓတိတံရမံကာရိတဝပရဝတိနော ဝရဝါဒိနောဒါတိတံဌာနတံကတ္တယဝစီဝံတထဝလံဒီတထေးကသူတယောက်တည်းတိဆောက်ပုံရတယ်အဲ့မှာသူကတော့ယာတိမိတ်တွေတမနစ်တော်ဆိုတာသူဆွေမျိုးတွေမိတ်ဆွေတွေအလုံးစီယုံပြီးတော့သူတည်တော့တယ်လို့ဆိုသူကငွေကြေးကုန်ကြခံပုံရတယ်အဲ့ဒါလို့စီရီကိုကြာကြာနာနာ တိဆောက်ပြီးတော့ပူဇော်ခဲ့ပြီးဖျားမှုတန်ဃာတွေကိုတသက်အသက်ထက်ဆုံးဒါနကောင်းမှုပြုလုပ်ခဲ့တယ်တဲ့အဲ့လိုပြုလုပ်ပြီးတော့တမ္ပတ္တိယောအနုဘုဒ္ဓဝါနထေဝတ္တေအထမနုတိသာဝဝိယတရိရေနသဟတိနေဝတန္တရေအဲ့တော့ဒီမှာဗဒ္ဒကပိလဏိယ သူ့အကြောင်းနဲ့သီးသန့်ပြောတာမဟုတ်ဘူးတထေးလို့တော့ကသူကတထေးကြော်အနေနဲ့ပါနေတာအဲ့ဒါကြောင့်မို့တထေးလှူတဲ့နတ်တွေကိုပြောတော့သူလည်းသူ့အလှူပေါ့နော်သဗ္ဗတပတ္တိယောအနုဘုဒ္ဓဝါနထေဝတေထမနုတိအဲ့လိုသူက သဟာဝတိဋ္ဌိနာတေနာဘဝတစ်လျှောက်လုံးမှာတထေးနဲ့အတူတကွတာဏိပုံညာဏိတပ္ပတောကုသိုလ်ကောင်းမှုအလုံးကို ပြုလုပ်တယ်တဲ့ရာသက်ပံပြုလုပ်ပြီးတော့တတိဘဝသိတဲ့အခါမှာကောင်းအတုတိဘုံရောက်လဲအတူတကွာတဲ့တကယ်သူတို့မှရည်စက်ဆုံးတာနော်ပါရမီဘဝတုန်းကဆုံစည်းလိုက်တာဘယ်တော့မှကွဲမတော်ရည်စက်ပဲ ခြေဆက်ရောပဋ္ဌာန်းဆက်ရောဗာဆက်ရောအကုန်လုံးနေမှာပေါ့သူတို့နှစ်ယောက်ကတော့စုံစည်းနေတဲ့သဘောရှိတယ်အတူတကွပဲတဲ့သူဒီဘုံနေရောက်တယ်တမတိယောနုပတေဝါထေဝတေအထမနုတိနတ်ဘဝလူဘဝစိစဉ်ချမ်းသာရေးခံစားလို့ဆာယဝိယတရိဒာနိသဟတိနေဝတန္တရိအဲ့တထေးရဲ့အရေးပမာသူအမြဲတမ်း ထေးနဲ့အတူတူဝပဲဖြစ်တယ်ဘဝတိုင်းဘဝတိုင်းစုံစည်းတယ်လို့ဆိုလို့တယ်ပေါ့နော်အဲ့ဒါလို့တန်တရားခရီးကိုဖြတ်တန်းတဲ့အခါမှာဧကနုတိတောကပ္ပိဝိပတ္တိနာမနာယကောဥပ္ပစ္စည်းစာရုတတနောတဗ္ဗဓမ္မဝိပတ္တကောဖူးမြင့်မောအောင်တင့်တယ်တပ်ပယ်တော့ တရားခတ်သိမ်းကိုသိတော်မူတဲ့ဝိပဿနာမြတ်စွာဘုရားဟာဒီကဘာနေပြီးတော့60တဲ့ကဘာမြောက်မှာပွင့်ခဲ့ပါတယ်တဲ့တရားယံဗန္ဓုမတိယံပြမနောတာရုတံမတောအဒောတတော်ခုနေနာပြီတနေနာသသူတုတ်ကတော်အဲ့ဒီမှာဝိပဿနာမြတ်စွာဘုရားပွင့်တော်မူတဲ့အချိန်မှာဗန္ဓုမတိဆိုတဲ့မြို့မှာ သူဟာအကျင့်ကောင်းစရိုက်ကောင်းဖြစ်တဲ့ပစ္စည်းဥစ္စာလည်းကျွယ်ဝတယ်ပေါ့ပစ္စည်းဥစ္စာလည်းရှိတယ်ပေါ့လေခုံအားဖြင့်လည်းကျွယ်ဝတယ်ခုံလည်းရှိတယ်အနေနဲ့အဲ့ဒီမှာဖြစ်တယ်ပုံနာတတိဖြစ်တယ်ပေါ့ဒါလည်းရှင်မဂ္ဂဗအလောင်းအကြောင်းသူပြောတာပဲသူ့အကြောင်းမသူ့အကြောင်းကတွဲဖက်ပါနေတာ အဲ့တော့ဘာနုပတိလက်ထက်မှာလည်းပဲတဲ့ဒီချမ်းသာတဲ့ပြမနာဖြစ်ပေမဲ့လို့နောက်ပိုင်းမှာသူတို့ဟာဆင်းရဲသွားတယ်ပေါ့ကံမကောင်းအကြောင်းမလားလို့ဆင်းရဲသွားတာရှိတယ်အဲ့တော့ကုသိုလ်ကောင်းမှုလုပ်တယ်ဆိုပေမဲ့တန်တရားထဲမှာတော့ဟိုအစမသိတဲ့အခါဆင်းရဲတာတွေလည်းကြုံတတ်တယ်ပေါ့နော်တဒါပိတတ္တဟံအာသိံပြမဏီသမစေတတ္တ အဲ့ဒီကလည်းအဲ့ဒီပုံနာကြီးရဲ့စနီးတဲ့ပုံနေမှစိတ်တုကိုယ်တုပုံနေမှ အရှင်မဖြစ်ခဲ့ပြန်တယ်သူကကရာစီသောဓိသဝရောသင်္ကမေတိမဟာပုဏ္ဏဓိသဝရောဆိုတာမြင့်မြတ်သော ပုံနာလို့ဆိုလို့တယ်ပေါ့ပုံနာကိုဓိသလို့သုံးထားတာနော် ထိစရဲ့အတိပ္ပယ်ကတော့ငှက်လို့အတိပ္ပယ်ရတယ်ဒါပေမဲ့ပုံနာကိုလည်းခေါ်တယ်သွားလည်းခေါ်တယ်ဘောဓုဒအနေနဲ့ဒီစကလုံးလေးဖြစ်လာပုံကထိစတို့ထွီးစတို့ဆိုတာပုံနာကတမန်ရိုးရာအနေနဲ့လူအနေနဲ့မွေးတာတစ်ခါဆက်သွင်းတာကတစ်ခါဆိုတော့သူကနှစ်ခါလူဖြစ်ရတယ်လို့သူတို့ဆိုတယ်ဒါကြောင့်ပုံနာကိုထွီးစလို့ခေါ်တယ် ငှက်တွေကလည်းဥအနေနဲ့တစ်ခါမွေးတယ်တစ်ချိန်မွေးတယ်တစ်ခါဥကနေတစ်ခါပေါက်တယ်ဆိုတော့သူလည်းနှစ်ချိန်ပဲဒါကြောင့်ငှက်ကိုလည်းတွေးစာလို့ခေါ်တယ်တစ်ခါလူတွေရဲ့သွားလူတွေရဲ့သွားလည်းပဲနှစ်ခါပေါက်တယ်ငယ်သွားနဲ့ကြီးသွားငယ်တော့လည်းသွားတစ်ခါပေါက်သေးတယ်ပြီးရင်နောက်တစ်ခါကြီးတော့လည်းငယ်သွားလဲတယ်ဆိုတာဖြစ်လာပြန် အဲဒါကြောင့်သွားရလဲနှစ်ခါပေါက်တယ်တနည်းအားဖြင့်ဆိုရင်အထက်သွားအောက်သွားရှိသည့်အတွက်ကြောင့်ဒွိစအဲ့တော့ဒွိစဒိစဆိုတဲ့သကလုံးကငှက်သွားပုံနာအနဲ့သုံးမျိုးရတယ်ပေါ့ငှက်ရဲ့သွားရဲ့ပုံနာရဲ့အဲ့ဒါကြောင့်ဒီသကလုံးကိုသုံးထားတာကရာစီသောဒိစဝရောသင်္ကမေတိမဟာမုနိအဲ့ဒီ ပုံနာဘဝရောက်တုန်းကတဲ့ဗြဟ္မဏဘဝရောက်တုန်းကသူဟာယမယံခမြတ်စွာဘုရားစီသွားတယ်တဲ့နိသိဏံဇနကာယမိထေသင်တံအမတံပရံလူလူပရိသတ်အလဲမှာဝိပဿနာမြတ်စွာဘုရားဟာမြိုင်နိဗ္ဗာန်အကြောင်းကိုဟောတယ်တဲ့သုတ္တဝါဓမ္မဗမုဒ္ဓိတောအထာတိဧကတန္တကအဲ့တော့သူကချမ်းသာပြီးတော့နောက်ပိုင်းမှာ ပစ္စည်းမွဲသွားတဲ့အခါမှာအပေါ်တဲ့အတွင်းကံဝုတ်ကတော့ရှိတယ်အပေါ်ယုံပိဋတ်တဲ့သွားဖို့ခြုံရတဲ့ဟာတစ်ခုကရှိရသေးတယ်သူတို့အဲ့ဒါမှပါရင်လူကြီးလူကောင်မဟုတ်ဘူးပေါ့အဲကြောင့်မို့အပေါ်ယုံအဝတ်ခြုံတယ်ကြီးကတော့သူတို့မှာတစ်ခုတည်းရှိတယ်အပြင်ထွက်တဲ့လူကခြုံတယ်ပုံနာကြီးပြင်ထွက်ရင်ပုံနာရဲ့ခြုံသွားတယ် ဒီပုံနှိမကြီးပြင်ထွက်ပုံနှိမကြီးခြုံသွားတယ်သူတို့အပေါ်ကြုံကတခုတည်းပဲရှိတော့ပိဋကတဲကိုပွဲလန်းသဘင်ကိုတက်ချင်နှစ်ယောက်တူတူတက်လို့မရဘူးခုခေတ်ကလမကြီးတွေကြည့်ရင်စာရီကြီးလို့ဟာတွေနေမှာပါပဲကြည်ရတာနော်အဲ့လိုအပေါ်ယုံက တခုပဲရှိတယ်အဲ့ဒါပြောတာအဲ့တော့ဓမ္မပဒမှာဧကတတက ပုံနာ အထက်တစ်ခုတည်းပဲရှိတယ်ဆိုတာအဲ့ဒီအပေါ်ယုံကိုရည်ညွှန်းပြောတာတချို့လေဟိုပစိုးလူဟာကိုကြည့်ပြီးတော့သူတို့နှစ်ယောက်မှအဝတ်တစ်ထည်တည်းရှိတယ်ဆိုပြီးတော့ပြောတော့ယောက်ျားကအိမ်ပြင်ထွက်ရင်အမျိုးသမီးကတောင်းမှောက်နေရတယ်အမျိုးသမီးကအပြင်ထွက်ရင်ယောက်ျားကတောင်းမှောက်နေတာဒါတော့မဟုတ်ပါဘူးเนาะအဲ့လိုတော့မဟုတ် လူကြီးလူကောင်းအနေနဲ့ဒီလူချားတဲ့သွားတဲ့အခါမှာဝှေ့ရတဲ့အပေါ်ယုံကတခုတည်းပဲရှိတယ်လို့ဒီလိုပဲဆိုလို့ဧကတတကလို့အဝတ်တထဲတည်းရှိတယ်လို့ဆိုပုံလားအဲ့ဒီဝိပဿနာမြတ်စွာဘုရားလက်ထက်မှာ तू ကတထဲတည်းရှိတော့ तू သွားပြီးတရားနာတယ်တရားနာရင်ကနေသရတရားတွေဖြစ်လာတော့ तू ကအဲ့ဒီတထဲတည်းသောအဝတ်ကို မြတ်စွာဘုရားကိုလှူလိုက်တာအဲဇာလန်းလည်းရှိတယ်ဧကတရကပုံနာဝတ္ထုဆိုတာလေအတော်နဲ့မလှူပြဘူးလှူမယ်နဲ့လှုပ်လိုက်နောက်လဲကြည့်လိုက်တော့ငါတို့မှဒီတစ်ထဲပဲရှိတယ်အပြင်ထွက်ရင်ခက်လိမ့်မယ်ဆိုမလှူပြပြန်မနဲ့မိုးလင်းကနေမှလှူလိုက်တယ်လှူလိုက်တဲ့အခါမှာသူလှူလို့အောင်မြင်သွားတဲ့အခါစီတံမေးစီတံမေးငါနိုင်လိုက်ပြီတို့ဥရံကျုတဲ့ဆိုတာအဲ့ဒါ အဲ့ဒါလို့သူကအထဲကိုလှူပြီးတော့အိမ်ပြန်လာတယ်ခရပေကေနဝုထေနတန္တနေတံသမဖျားဝီခန္ဓာနေတံသမအိမ်ကိုအဝတ်တထဲကိုတခုနဲ့သူပြန်လာတယ်တဲ့အပေါ်ယုံမပါဘဲနဲ့ ပွဲနေပွဲတိုင်းအဝတ်မပါဘဲနဲ့အိမ်ကိုပြန်လာပြီးတော့သူ့ကိုပြောတယ်အနုမောဒမဟာပုညံဒိဏံဗုဒ္ဓသတနကအိရှင်မငါဟာရသော်ဗျာကိုငါတို့နှစ်ယောက်သုံးတဲ့အဝတ်ကိုငါလှူခဲ့တယ်မင်းဝမ်းမြောက်ပါလို့မင်းသာရုခေါ်ပါပေါ့အနုပောဒမဟာပုညံငါလှူတဲ့လူကိုမင်းသာရုခေါ်လိုက်ပါလို့ အဲ့တော့တာရုမခေါ်ဘဲနဲ့ရန်တွေ့ရင်တော့ဒုက္ခရောက်အဲ့လိုမဟုတ်ဘူးတာရုခေါ်လိုက်တယ်သူကတဒဟံအစ္စရိန်ကတ္တဝအနုမောဒိသူပိဏိတာလက်ဥကလေးခြီးပြီးတော့တကယ်ကိုနှစ်နှစ်ခြိုက်ခြိုက်သူကတာရုခေါ်ခဲ့ပါတယ်တဲ့အဲ့တော့ပရကပိလနိယသူဒိနောတာရကောတာမိဗုဒ္ဓသစ္စာတတိုင်းအရှင် ရသော်ဘုရားကိုဒီအဝတ်ကိုလှူလိုက်တာဟာကောင်းသောလှူခြင်းဖြစ်ပါတယ်လို့ဝါမြောက်ဝန္တာသူလည်းသဘောတူပါတယ်ဆိုတော့ဒီဝတ်လှူခဲ့တာသူကလှူခဲ့တာမဟုတ်ဘူးသူပုံနာကြီးကလှူခဲ့တာဒါပေမဲ့သူတာရုခေါ်တော့သူလည်းပိုင်တာဟုတ်ဒီဝတ်ကတာရုခေါ်တော့သူလည်းရအကယ်၍တာရုမခေါ်ဘဲနဲ့ရန်တွေ့မယ်ဆိုရင်တော့သူမရနိုင်ဘူးဒီကုသိုလ်နော်အဲ့လိုရှိတယ် အဲ့တော့သူတာရုခေါ်လိုက်တယ်တဲ့သူဒိန်နောတာတကောတမိအရှင်ယောက်ျားဒီအဝတ်ကိုမြတ်စွာဘုရားကိုလှူတာဟာကောင်းသောလှူခြင်းဖြစ်ပါတယ်လို့ဒုခိတောသစ္စီတောဟုတ်တော်တန်တရံတော်ဘဝဘဝေအဲ့လိုလှူထားလို့လှူခဲ့လို့ဘဝမှာတန်တရားမှာကျင်နေတဲ့အခါမှာတဲ့သူတို့ ပါရဏတိပုရိရမေရာဇာအာတိမဟိပတိအဲ့ဒီဝိပဿနာဆောဘုရားလက်ထက်တုန်းကအဝတ်တထဲလှူခဲ့တဲ့ကုသိုလ်ကောင်းမှုနဲ့ဒီဘဝကကွယ်လွန်သွားတဲ့အခါမှာတန်တရားရဲ့တခွေမှာတန်တရားရဲ့ဘဝတခွေမှာပါရတတိမြို့တော်မှာဖယင်ဖြစ်ခဲ့တယ် ရှင်မကသဝအလောင်းကြီးကအဲ့ဒီမှာပါရမီဘဝတကွေးမှာပါရဏတိမြို့ရဲ့ဘုရင်ဖြစ်ခဲ့တယ်တဲ့တတတတမဟေတိတံအဋ္ဌိကုမတ္တဥဒ္ဓမအဲ့ဒီတော့ကသူကမိဖုရားဖြစ်ပြန်တယ်ဘဝတိုင်းဘဝတိုင်းဟာသူတို့အများနဲ့လက်တွဲသွားတယ်ပါရမီဘဝကလေးအစားလက်တွဲတာတခါမှကွဲမသွားဘူးနော်ဒါကြောင့်ပါရဏတိဘုရင်မှာဘုရင်ဖြစ်တဲ့အခါမှာလည်း သူကအဲ့ဒီမှာအမျိုးသမီးတွေကိုအုပ်ချုပ်ရတဲ့မိဖုရားဖြစ်တယ်တတ္တာတိတယိတာ အာသိပုပ္ပတနေဟာပတ္တုနောသူတို့နှုတ်ကတူတူအမတမချစ်ခင်ကြတယ်ကျင်နာကြတယ်အဲ့ဒီချစ်ခင်ကျင်နာမှုဟာတန်တရားဘဝမှာပါလာခဲ့ကြတယ်အဲ့လိုရံဖြစ်တဲ့လူတွေလည်းပါမှာပဲတန်တရားဘဝနော် မတည့်လို့ရံဖြစ်ကြဆဲကြဆိုကြတန်တရားကြလဲဆဲကြဆိုကြမှာပဲအဲ့ဒါတော့ကောင်းတဲ့ဟာတော့ပါသလိုပဲမကောင်းတဲ့ဟာလည်းပါမှာပဲလေအဲ့တော့ဒီရှင်မာကတ္တဝအလောင်းနဲ့ဖရကဝိလန်ဒီလောင်းတော့ကတန်တရားကနေပြီးတော့ခင်မေမြတ်နိုးလာကြတဲ့ပုံကိုယ်တွေဖြစ်လို့ပေါ်အတိုင်းပေါ်အတိုင်းသူတို့ဟာအတူတူကလက်တွဲပြီးကုသိုလ်ကောင်းမှုလုပ်ခဲ့ကြတာအားတဲ့ ပုပ္ပတနိဟေနဗတ္ထုနောသူ့အရှင်ယောက်ျားကိုသူကရှေးဘွားကပါလာတဲ့ချစ်ခင်မှုနဲ့သူချစ်ခင်တယ်လို့ဆိုလို့တယ်ပုနောနိမန္တရေတဝနာကတ္တဝယရဏမန္တပံကမ္မာရိဟိကတံပတ္တံသောဝနံဝတ္တတတကအဲ့တော့ဘယင်းဘွားရောက်တဲ့အချိန်တုန်းက သူတို့ဟာအဲကုသိုလ်ကောင်းမှုလှုပ်ချတယ်ပေါ့နော်ပိဏာယဝိစရန္တိအထပစ္စေကပကနာယကအဲဒီတော့ကဖျားပွင့်တဲ့အချိန်မဟုတ်ဘူးသာသနာ့ဘာမှာသာသနာ့ဘာမှာလူဖြစ်ကြတော့ပစ္စေကဘုရားတွေကိုးကွယ်ကြရတယ်ဒါလည်းကံကောင်းတာပဲအဲ့ဒီသူဗာရဏသီမြို့မှာဘယင်နဲ့မိဖုရားဖြစ်နေတဲ့အချိန်နဲ့ ပိဏာယဝိစရန္တိတေအထပစ္စေကနာယကေပစ္စေကဗုဒ္ဓ၈ပါးဟာဆွမ်းကံကြွာလာတာဒိဋ္ဌောပုံမှုတိတော့ဟုတ်တော်ဟာတတ်တော်ပိဏမဟာရဟံအလုံးမမြတ်တဲ့ဆွမ်းတွေကိုဝါမြောက်ဝမ်းသာလှူကြတယ်တဲ့ပုနောနိမတေဒဝနာကတ္တဝယရဏမအဲပရမနိစတွေ့တော့ကတော့ဆွမ်းကံလာတော့ဆွမ်းလောင်းပြီးတော့လှူလိုက်တယ်နောက်တည့်ရက်နေ့ကျတော့ထပ်ပြီးတော့ပင့်လိုက်တယ် ရဏမန္တကြီးထိုးရဏမန္တကြီးကိုပရိဆရာတွေနဲ့အလှပရွှေတွေနဲ့ကော့ပြီးတော့ပြင်ဆင်ပြင်ဆင်ပြီးတမဏိတောနာတေသက်ပြီအိမ်မှာတကယ်ကိုရွှေမန္တကြီးရဏမန္တကြီးတိဆောက်ပြီးတော့တဲ့ဌာနကောင်းမှုတွေလောက်ကြပြန်သောနာတနေပဝိဌာဏံ ပတန်တော့သိပါလိမ့်ပြီနေရာထိုင်ခင်းနေရာရွှေတွေနဲ့လှုပ်ထားတဲ့နေရာထိုင်ခင်းနေပေါ်မှာပိစိကဝရ၈ပါးကြွရောက်လာတဲ့အခါမှာတဲ့သူတို့ကိုယ်တိုင်လက်နဲ့တရားတရားထက်ထက်တန်တန်နဲ့ဌာနဝတ္ထုတွေလှူဒန်းခဲ့တယ်တံပိဌာနသဟာဒသိကတုရာစေနဟန္တရာအဲ့ဒီမှာလည်းပဲ ကာတိဘယင်ဖြစ်ပြီးတော့သူကမိဖုရားဖြစ်တဲ့အချိန်မို့အတူတဝဒါနကောင်းမှုလုပ်ခဲ့ကြပြန်တယ်သူတို့ရေစက်ကတော့ဆုံးဆုံးလွန်အားကြည့်တယ်ပေါ့နော်အဲတခါတည်းဆုံးနေတာပဲအများတာပုဏ္ဏဟံပါရဏတိယံသာတာကာတိကခမကေနောက်ဘဝကျတော့ကာတိရွာငယ်လေးတစ်ခုမှသွားပြီးတော့လူဖြစ်ကြပြန်တယ်နော်အဲဒီ ဘယင်းဘဝနေတည်သွားတဲ့အခါကျတော့ကာတိရွာငယ်လေးမှာသွားပြီးတော့လူဖြစ်ပြန်တယ်အဲ့ဒီမှာကုတုံဘိကကုလေဖြီတေဒုခိတောသောတဘာတုကောစိထသဘာတုနောစာယဟောတိတုပဋိပတာအဲ့ရွာလေးမှာဖြစ်တဲ့အခါမှာသူမျိုးသားကတော့ ဒီအများကြီးမချမ်းသာပေမဲ့လို့တကြွယ်မျိုးဆိုတော့သုံးနိုင်ဆွဲနိုင်ပေါ့ချမ်းသာတဲ့အမျိုးဒါပေမဲ့ तू ကသူ့မှာညီတယောက်ရှိတယ်ညီကိုနှစ်ယောက်အဲ့ဒီညီကိုနှစ်ယောက်ဖြစ်တော့အကိုရဲ့စနီးတဲ့သူကလာဖြစ်ပြန်တယ်အဲ့ဒီမှာလဲဆုံးမြန်တာပဲအကိုရဲ့စနီးတဲ့လာဖြစ်တယ်တဲ့ အဲ့ဒီဘဝမှာလည်းဖျားပွင့်တဲ့အချိန်မဟုတ်တော့ပစ္စေကဗုဒ္ဓံဒိဋ္ဌဝါနကနိယတမမဖတ်တုနောဘာဝနံတတတ္တဝနာအဂတိတံမိပါဝရိအဲ့ဒီမှာထမင်းချက်တိထမင်းချက်တဲ့အခါမှာ तू ကခွဲပြီးတော့ထားတယ်ဒါကသူ့ယောက်ျားအတွက်ဒါကယောက်ျားရဲ့ညီအတူတဝနေကြတာသူ့မတ်ပေါ့လေပမအခေါ် မှတ်ပေါ့အဲသူ့အတွက်ရေသုံးခုရှိတယ်အဲ့တော့သူတို့ကတော့သူ့ရဲ့အမျိုးသားရဲ့သူ့ရဲ့ထွေးစားပြီးသွားပြီပိစိကဘုံတွေကြွလာတဲ့အခါကျတော့သူ့မတ်အတွက်ခြံထားတဲ့ဟာပဲရှိတော့ကိုလူရောမလာသေးဘူးမလာသေးတော့သူ့အတွက်ထမင်းခြံထားတယ်အဲ့တော့ပိစိကဘုရားကြွလာတဲ့အခါကျတော့ အဲ့ဒီသူ့မျိုးသားရဲ့ညီငယ်အတွက်ထားတဲ့ထမင်းကိုပိစိကဗုဒ္ဓကိုလှူလိုက်တယ်သူကအဲ့ဒီချိန်မှာဟိုလူကပြန်လာတယ်ပြန်လာတဲ့အခါကျတော့မင်းအတွက်ထမင်းကိုငါလှူလိုက်ပြီလို့ပြောတာလှူလိုက်ပြီပြောတော့ဟိုလူကစိတ်တွေဆိုးတယ်ဒါဒီဒီနေရာလေးမှာတော့သူကစိတ်ဆိုးတယ် ဘာဖြစ်လို့သူ့သူ့အတွက်ထမင်းကိုဘာလို့လှူရသလဲဆိုပြီးတော့စိတ်ဆိုးတယ်ဝန္တာမှုမပြုဝနဲ့စိတ်တွေဆိုပြီး တတော်တတအထာသဟံဥခာအာနိယတံအာနံပုနောတတေဝသောတရာအဲ့ဒါနဲ့ပိစိကဝုရာကပိစိကဝုရာသွိတ်ထဲလောင်းလိုက်ပြီးလောင်းတဲ့အချိန်လေးရောက်သွားတော့ သူစိတ်ဆိုးတော့အဲ့ပိစိကဗုဒ္ဓသပိတ်ထဲကဆွန်ပြန်ယူပြီးတော့အဲ့ဒီကောင်ပေးလိုက်ပြန်နော်ဆွန်တွေကိုသပိတ်ထဲကနေပြန်ယူပြီးတော့သူ့မတ်ကိုပေးတယ်တဒနံသတ္တယိတဝနာဒုဋ္ဌဗုဒ္ဓတဟံတထာပတ္တံကလလပုံဏ္ဍံအတာသိမ့်တတ္တဓာတိဓာတိနောအဲ့ဒီမှာ သူမှားလိုက်တာဘာမှားလိုက်တော့ဆိုတော့ပိစိကဗုဒ္ဓရဲ့စိတ်ဆိုးပြီးတော့ပိစိကဗုဒ္ဓရဲ့ဆွမ်းတွေကိုယူပြီးသူ့ပေးပေးပြီးတဲ့အခါအဲ့တော့အဲ့ဒီမတ်လုတဲ့လူကသူ့ပြန်ပေးတဲ့အခါကျတော့သူ့အနေနဲ့လှူပြန်တာပိစိကဗုဒ္ဓသွားလှူလိုက်တယ်ခုနတုန်းကသူ့ရဲ့ပကြီးကလှူတာကိုစိတ်ဆိုးတယ်အဲ့တော့မကြီးကပြန်ပြီးတော့ပေးတဲ့အခါကျတော့ သူကပိစိကဘုရားပြန်လှုပ်လိုက်တယ်အဲ့ဒီအချိန်မှာဒီမျိုးသမီးကစိတ်ဆိုးပြီးတော့ပိစိကဘုရားရဲ့ဆွန်းနေကိုသွန်ပြစ်ပြီးတော့အဲ့ထဲမှာရွှွညွန်နေလောင်းထဲလိုက်တယ်တပိတ်ထဲကိုရွှွညွန်နေလောင်းထဲလိုက်တယ်အဲ့ဒါသူ့ဘဝမှားယွင်းသွားတဲ့ဟာစိတ်ဆိုးရင်းကလုံးမိလို့ရလုံးလိုက်တယ်ပေါ့နော် ဓာနိစကဟနိစေဝအပစေပတုတေပိစာတမစိတ်တမုခန္ဒိတောတရဟံတဝိစိဖုတံအဲ့ဒီချိန်မှာပိစိကဗုဒ္ဓဟာဆုံးလောင်းတော့ကမျက်နှာဆုံးတဲ့အသွေးကိုပြန်ယူပြီးတော့ရှွညွန်နေလောင်းထဲတော့ကမျက်နှာဒီမျက်နှာအတွင်းကကြည်လင်အေးချမ်းနေတာဆုံးလောင်းတော့ကလည်းဒီမျက်နှာပဲရှွညွန်နေလောင်းထဲတော့လည်းဒီမျက်နှာပဲ ပြည့်စုံဘုရားမျက်နှာပြောင်းမသွားဘူးပေါ့ဟိုစိတ်ဆိုးခြင်းဝမ်းသာခြင်းဆိုတာတခုမှမပြအောင်နော်အဲ့တော့ပြည့်စုံဘုရားမျက်နှာကြည့်လိုက်တဲ့အခါကျတော့အပြုံးမပြက်သူ့မျက်နှာဟာတာမလူလူဆိုရင်ပြက်မှာပေါ့နော်ဆုံးပြန်ယူကြတဲ့စိတ်ဆိုးမှာပေါ့နောက်ပြီးတော့ရှင်ညွန်နေလောင်းထဲတယ်ဆိုရင်လည်းစိတ်ဆိုးမှာပဲလေ အဲ့တော့ဆုံးလောင်းတော့ကမျက်နှာမျိုးပဲရှောညွန်နေလောင်းတော့လေဒီမျက်နှာပဲဆိုတော့အဲ့ဒီမှာသူစိတ်ထဲမှာလန့်သွားတယ်မျက်နှာပုံစံမပြောင်းတော့လန့်သွားတယ်တဲ့တမစိတ်တမုခံဒိဋ္ဌဝါစိတ်ဓာတ်ဟာတူညီတဲ့စိတ်ဓာတ်ရှိတဲ့မျက်နှာပေါ့နော်အဲ့ဒါကြည့်လိုက်တော့သူစိတ်ထဲမှာလန့်သွားပြီးတော့ ပုနောပတံခေတဝါနသောတေတဝါသူကံတိနာပိစိကဗုဒ္ဓရဲ့တပိတ်ကိုပြန်ယူယူပြီးတော့ရွှွညွန်တွေကိုတည်တည်ချာချာဆေးချောအနတ်နေပါလေပြောင်းတော့အကုန်လုံးနန္ဒအေရီနဲ့ဆေးချောဆေးချောပြီးပတဏစိတ်တပုရိတဝါသခတံတက္ကရံထောပတ်တွေနဲ့ထောပတ်တွေကိုတပိတ်ထဲကိုလောင်းထည့်ပြီးတော့ တယုတ်တသိလှူလိုက်ပြန်တယ်အဲ့ဒါအကုသိုလ်လောက်တာတပိုင်းပြန်ပြီးတော့ဆေးကြောပြီးတော့ထောပတ်လောင်းတာတစ်ချက်တပိုင်းတော့ကုသိုလ်နဲ့အကုသိုလ်သူရောသွားတယ်အချိန်ပထမဆုံးကစော်ကားလိုက်တယ်လို့ဖြစ်လိုက်တယ်ရွှေညွန်တွေကိုထိုက်လိုက်တယ်ပုပ်စော်နန်းနေတဲ့ရွှေညွန်တွေနဲ့လောင်းထည့်အဲ့ဒါကိုသူတာဝေအားရပြီးတော့သူမှားတယ်ဆိုတာသိပြီးချက်ချင်းပဲပြန်လိဆေးချောပြီးတော့ထောပတ်တွေ လောင်းပြီးတော့သပိတ်ထဲမှာထည့်ပြန်တယ်အဲ့တော့ဘဝမှာသူယထယထုပပစ္ဆာမိသူရူပဟောမိဌာနတော်အဲ့လူခဲ့တဲ့ဌာနကြောင့်ဖြစ်ရဖြစ်ရဘဝမှာတော့ရုပ်ကလေးကတော့လှပါရဲ့တဲ့ဗုဒ္ဓသာအပကာရိဏဒုက္ခတာဝရဏိနသာအဲ့တော့ဣသိကဘုရားကိုပြမှားပြီးတော့ရှောညွန်နေတဲ့ဘိတ်ထဲလောင်းလိုက်လို့ ရှုပ်လေးကတော့လှတယ်ပါဇက်ကပုတ်ပြီးတော့ပုတ်စော်နာတယ်သူ့ပါဇက်ကကုသိုလ်နဲ့အကုသိုလ်ရောပြီးတော့ကြိုးပေးတာနော်ရှုပ်လေးကတော့လှတယ်သူစကားမပြောလိုက်နဲ့တမျိုးလုံးနန်းစော်သွားတယ်အသူ့အနံ့ကိုသူမှမခံနိုင်ကြဘူးဖြစ်သွားအဲ့ဒါလို့ဒုက္ခရောက်သွားတယ်အဲ့ဒီတဘောကအဲ့ဒါလို့ဒုက္ခရောက်ပြီးတော့ပုဏ္ဏကတ္တဝဝိရတ္တ နိဒယန္တမိစီတိနောက်ကသောမြတ်စွာဘုရားပွင့်လာလို့ကသောမြတ်စွာဘုရားပြိဋိဘံဆန်တဲ့အခါမှာတည်ထားတဲ့စီဒီမှာသောဝဏဣဋ္ဌကံဝရံအထာသိမူရိတာဟာသူကအဲ့တုန်းကတထေသမီးဖြစ်ပြီးတော့တထေသမီးယုတ်ကလေးကြည့်တော့တထေသားသဘောကျတယ် မင်္ဂလာဆောင်ပြီးအိမ်ခေါ်လိုက်ရောသူလည်းစကားပြောလိုက်ရောတဲ့အိမ်လုံးပုတ်ဆော်တန်သွားအဲ့နဲ့မဖြစ်ဘူးမဖြစ်ဘူးပြန်လွှတ်လိုက်အဲ့ဒါဖြစ်တယ်အကုသိုလ်ကံအဲ့ဒါလို့ဖြစ်တော့နောက်ပိုင်းကျတော့ကတ္တဗဖရာရဲ့တတ်တော်တွေထိသွင်းထားတဲ့စေတီတော်မှာတဲ့ရွှေအုပ်တွေကိုလှူပြီးတော့ဝမ်းမြောက်ဝမ်းသာနဲ့ စတုဇာဒေနခန္ဒေနတိစေတဝတမိထကံနန္ဒ၄ပါးရဏ၄မျိုးပေါင်းစပ်ပြီးတော့အဲ့ဒီနန္ဒတွေနဲ့ထုံမွမ်းထားတဲ့ရွှေအုပ်တွေကိုလှူဒန်းပြီးတော့ကုသကောင်မှုလုံးလိုက်တဲ့အခါမုဒ္ဒဒုက္ခန္တဒေါသမသဗ္ဗင်္ဂသူတမကတာ အဲ့ဒီကြတော့မှခုနသူ့ရဲ့အကုသိုလ်ကကုံသွားတယ်သူပါဇက်ကပု္ပ္ပဆောနန်းနေတဲ့အပုပ်နဲ့နေထွက်နေတာအဲ့ကြတော့သူကကုသိုလ်ကောင်းမှုကြောင့်ပဂတိပြန်ဖြစ်သွားတယ်မွေးကြိုင်တဲ့အနတ်တွေပြန်ဖြစ်လာတယ်တတ္တပါဠိသဟတာနိယရဏေဟေဝတတ္တဟိကာရိတဝကတပူရမိ ဝတ္တိနိစ္စသဟတတောထောပတိအဲ9000သောစီမီခွက်တွေထဲမှာရတနာစီမီခွက်တွေထဲမှာဒီထောပတ်တွေထည့်ပြီးတော့မိစာတက်ပြီးတော့စေတီတော်ကိုမိပူဇော်ခဲ့တယ်တဲ့ ပက္ခိပိတောပရိပိတောထပယိတတ္တပန္တိယောခொနှစ်တန်းလှလပါပါအဲ့မိစင်တန်းကြီးခொနှစ်တန်းလောက်ပြီးတော့ပုစနထံလောကနာထတဝိပတတေနစေတသာជីជីလင်းနဲ့တရားတရားနဲ့ရသော်ဗျာကိုပူဇော်ဖို့လုပ်ခဲ့တယ်ပူဇော်ခဲ့တယ်တတာပိတာပိပုံညာနိဘာခိနိဤ ဝိသေသတော်အဲ့ဒီကုသိုလ်ကောင်းမှုတွေလုပ်ခဲ့သည့်အတွက်ကြောင့်ပုဏ္ဏကာတိတုသင်္ဇာတော်သူမိတ်သူမိတ်တာဣတိဝိတုတော်အဲ့ဒီကုသိုလ်ကောင်းမှုကြောင့်နောက်ဘဝမှာကာတိတိုင်းမှာလူဖြစ်ပြန်တယ်ကာတိတိုင်းမှာလူဖြစ်တော့သူ့ရဲ့အမျိုးသားရှင်မကသဝလောင်းက သူမိတ်တာဆိုတဲ့ ပုံနာဖြစ်တယ်တတဟံပရိယအသိဒုခိတာသစ္စိတာပိယအဲ့ဒီတိပိဋ္ဌဆိုရဲပုံနာရဲ့သူကစနီးတာလာဖြစ်ပြန်တယ်တရာပိစိကမုဏိနောအတ္တသိင်္ဂနဝေထနံအဲ့တော့လေဥယျကောင်းမောင်းအမြဲတမ်းကောင်းတဲ့အစတွေနဲ့လှုပ်ထားတဲ့ဥယျကောင်းမောင်းကိုပိစိကဘုရားကိုလှူခဲ့တယ်တဲ့ တတ္တဗိပကိနိအာသိမောရိတောဒါနမုဒ္ဓမာပုဏ္ဏဗိကာတိရထေမိသာတော်ကောလိယသာတိယအဲ့ဒီကနေပြီးကုသိုလ်ကောင်းမှုလုပ်ပြီးတည်သွားတဲ့အခါကျတော့လေကာတိတိုင်းမှာပဲသူတို့လူပြန်ဖြစ်ပြန်တယ်အဲ့ဒီကျတော့ကောလိယမျိုးနွယ်မှာသွားဖြစ်တယ်တတာကောလိယဗုဒ္ဓနာတတေဟိတတပိစ္ဆာဟိပိစိကဗုဒ္ဓနာတတာနိတမုပတ္တမုပတ္ထေဟိအဲ့တော့ ကောရိယတိုင်းသားပိစိကဗုဒ္ဓတွေပိစိကဗုဒ္ဓ900အဲ့ဒီပိစိကဗုဒ္ဓ900ကိုသူတို့ကပြုစုလို့ကြွေခဲ့ကြတယ်တဲ့တေမာတန်တပ္ပယိတဝါနာအတာသိစာတိစီဝရီသုံးလပလုံပိစိကဗုဒ္ဓတွေကိုဆွမ်းကွမ်းပြုစုပြီးနောက်ဆုံးနေ့မှာတော့သင်္ကန်းသုံးတယ်လှူကြတယ်။သာယာတတတရာအာသိပုညကမ္မပဋ္ဌာလူခာ အဲ့လိုလှူတဲ့ထဲပဲခေါင်းဆောင်လုပ်တဲ့အမျိုးသားရဲ့သူကဇနီးတယ်ဖြစ်ခဲ့တယ်တတော်စုတော်အဟုရာဇာနန္ဒောနာမမဟာယတောပိစိကဝုရ900ကိုသူတို့ကသင်္ကန်းတွေလှူတယ်ဒါနကောင်းမှုတွေလုပ်ပြီးတော့ပြုစုခဲ့ကြတယ်အဲ့ဒီကသိတဲ့အခါကျတော့ခொနကကောတိယကောလိယပုံနာကနန္ဒာဆိုတဲ့ဘုရင်ဖြစ်ပြန်တယ် ဒီမှာပရကဗိဒိနဲ့အဲ့ဒီနန္ဒဘယင်ရဲ့မိဖုရားလာဖြစ်ပြန်ရောအဲ့သူတို့ဘဝတွေကတော့အများရန်တွေ့နေတာပဲနော်အများရန်တွေ့အဲ့လိုလာဖြစ်တော့တတရဇဘဝိတဝနာဖြမတတော်မဟိပတိပရိမဒေဝီပုဒ္ဒနာပစ္စေကမုဏိနန္တရာအဲ့ဒီချိန်တုန်းကနန္ဒဘယင်လက်ထက်မှာတဲ့ ရုမဒေဝီကမွေးဖွားတဲ့ပိစိကဗုဒ္ဓသား900ပိစိကဗုဒ္ဓဖြစ်သွားတယ်နော်ပိစိကဗုဒ္ဓသား900ဖြစ်သွားတယ်ပိစိကဗုဒ္ဓ900ဖြစ်တယ်အဲ့ဒီပိစိကဗုဒ္ဓတွေကိုတတာနိပိစနုနာနိယာဝစီယံဥပတ္ထိတသက်လုံးအဲ့ဒီပိစိကဗုဒ္ဓတွေကိုပြုစုပြီးရာဇုံယာနေနိဝတိတောနေဗုဒ္ဓနိစ္စပူစေဘုရင်ရဲ့ဥယျာဉ်ထဲမှာတရင်သုံးနေစေပြီးတော့ အဲ့ဒီပိစိဝဟုရ900ကလည်းတပြိုင်နက်ပြိဋိဘဆန်သွားကြပြန်အဲ့ဒီကြတော့လဲသူတို့ပြိဋိဘဆန်သွားတဲ့ပိစိကဗုဒ္ဓ900ကိုပူဇော်ကြပြန်တယ်စေတိယနိစ္စကာရိတောပပိစိတောဥပောဟာအဲ့တော့ပိစိကဗုဒ္ဓတွေပြိဋိဘဆန်သွားတဲ့အခါမှာစေတီတွေတိဆောက်ပြီးတော့သူတို့နှစ်ယောက်စလုံးဒီရသေးရဟန်းဝတ်လိုက်ကြတယ်ပေါ့ သာသနာ့ဘအခါမှာဆိုတော့ရှသိဝတ်လိုက်ကြတယ်ပေါ့ရှသိဝတ်ပြီးဘာဝိတဝါအပမေညာယောဗြဟ္မလောကံအခမ္မတိအဲ့ဒီယသိဘဝနဲ့ပဲသူတို့ဟာတပ္ပထာချင်းစဉ်တွေကိုကျင့်ကြတော့အပမေညာယောလို့ဆိုမေတ္တာတို့ကရုဏာတို့မုဒိတာတို့ဥပေက္ခာတို့မေတ္တာကရုဏာ မုရိတာကပထမဇန်ကနေပြီးတတိယဇန်အထိရနိုင်တယ်ဥပေက္ခာကသရုဒ္ဓဇန်သို့မဟုတ်ပိစဝဇန်ရတယ်အဲ့ဒီလိုသမထအကျင့်တွေကျင့်ပြီးတော့ရသက်ပံသက်သိဆုံးသွားတဲ့အခါသူတို့ရဲ့ပါရမီဘဝရဲ့နောက်ဆုံးအချိန်ရောက်လာနော်ဘဝတွေဘဝတွေမှာသူကအမြဲတမ်းတွေ့တယ် ရှည်ဆက်ဆုံတယ်ဆိုတာအဲ့ဒါမှတကယ်ရည်ဆက်ဆုံတာရှင်မကတ္တဝါတို့အလောင်းမှာတကယ်ရည်ဆက်ဆုံပြမပြေကိုရောက်သွားကြတယ်နောက်ဆုံးအဆင့်ပါရမီဘဝဆုံးသက်တဲ့အခါပြမပြေမှာဘယ်ပြမဘုံတော့တိုက်ရိုက်ပြထားတာမရှိဘူးပြမပြေရောက်သွားတယ်တတော်စုတော်တတန်းရှိတဲ့ပြမကြီးတွေဖြစ်ပေမဲ့လို့ ဗြဟ္မပြည့်ကနေပြီးတော့တက်တန်းပြည့်တဲ့အခါသုတိယပြန်တယ်မဟာဒိဋ္ဌိသုစာတော်ပိပ္ပလာယနောဒီရှင်မဂ္ဂသဝအလောင်းကမဟာဒိဋ္ဌဆိုတဲ့ပုံနာရွာမှာပိပ္ပလာယနပုံနာလာဖြစ်တယ်ပိပ္ပလာယနဆိုတာဒီပိပ္ပလိလူလင်လို့လည်းခေါ်ကြတယ်ပေါ့ ပိပလာယနာပိပလာယနာပုံနာလာဖြစ်ပြီမာတာသူမနာဒေဝိတိကောတိခောတောထီသောပိတာအဲ့ပိပလာယနာရှင်မကသောဖြစ်မဲ့ပုဂ္ဂိုလ်ဟာပိပလာယနာဆိုရယ်ပုံနာလာဖြစ်တဲ့အခါမှာသူ့အမေကသူမနာဒေဝီတဲ့သူ့ဖေကကောတိယခွတ်တာပုံနာတဲ့မဟာဒိဋ္ဌမှာအမတန်ချမ်းသာကြွယ်ဝတဲ့ ဝမလာဖြစ်တယ်အဲ့ဒီအချိန်မှာဒီဗဒ္ဒကာပိလဏီကတော့အဟံမတ္တိစနပတိတာကလာယဥရုတမိအဲ့တော့သူကတော့မာဒိဋ္ဌရွာမှာမဖြစ်ဘူးအဲ့ကျမှနည်းနည်းခလန်းလန်းရောက်သွားမတ္ထတိုင်းတာကလာမြို့မှာကပိလကပိလအမည်ရှိတဲ့ပုံနာရဲ့သမီး လာဖြစ်တယ်တဲ့သူ့အမေကသူ့စီမတီးတဲ့အဲ့ဒီလိုကပိလပုံနာရဲ့သမီးတော်လာဖြစ်တော့ခဏကိစ္စနပိမေနနေမိနေတဝနမပိတာတရာကသဝထီရတကာမေဟိဝိစိတတမံ သူတို့ဘယ်လိုဆုံစည်းသွားကြတော့ဆိုတော့ခုနမဟာဒိဋ္ဌကပုံနာသက်ထေးကြီးရဲ့သားကပိပလာရဲ့နာကအိမ်တော်ရေးတွေစိတ်ဝင်စားအောင်သူကလည်းမရတိုင်းကဒီပုံဒီမှာလည်းအိမ်တော်ရေးစိတ်ဝင်စားအောင်နှစ်ယောက်စလုံးဘာဖြစ်လို့တော့ဆိုတော့နှစ်ယောက်စလုံးကပြမပြေရလာကြတာသို့တော်လည်း ဘာတွေခက်ခဲရှိတော့ဆိုအင်တော်ရေးစိတ်ဝင်စားဘူးဆိုရင်သူတို့ကပတ်စံတာချမ်းသာတာချမ်းသာတော့သူတို့ရဲ့ပတ်စံတွေကိုဘယ်သူအမွေခံမလဲဆိုတာဒီပြဿနာရှိပုံရတယ်ချမ်းသာတဲ့လူတွေမေးကြည့်တာမှာသာသမီမထွန်ကားဘူးဆိုရင်အဲ့ဒီဘက်ကိုစိတ်ကရောက်နေမှသိချတယ်နော်ငါတို့ချမ်းသာတာတွေအသက်ကြီးလာပြီဆိုရင်ဘယ်သူပေးခဲ့ရမှမသိဘူးပေါ့ အသာသမီရှိတယ်ဆိုရင်သာသမီပေးခဲ့တာဒါရှင်းတယ်ပေါ့သာသမီမရှိတဲ့ပုဂ္ဂိုလ်တွေပါဆိုရင်တော့ဘသူပေးခဲ့ရမှမသိဗဒမချမ်းသာနေတော့အဲ့ဒါကြောင့်မလို့မဟာဒိဋ္ဌရွာကဒီကောတိယခွတ်တပုံနာကြီးကသူ့သားကိုနားချတယ်သူ့မိကလည်းနားချတယ်ချိန်တရရောအိမ်အောင်ပြုမဖြစ်မယ်ပစ္စည်းတွေအများကြီးစီမံမဲ့လူမရှိဘူး ဆိုတော့ဟိုကလည်းညင်းတယ်နောက်ဆုံးညင်းမှများတဲ့အခါကျတော့ရွှေဓာတုနဲ့ရွှေရုပ်လုပ်တယ်ဟောရွှေရုပ်လုပ်ပြီးတော့အဲ့ဒါကိုကနကင်စနဖိမေနရွှေသားနဲ့ထုလုပ်ထားတဲ့ရွှေရုပ်နေမိနေတဝနာမံပိတာအဲ့ဒီရွှေရုပ်လုပ်ပြီးတော့နောက်ဆုံးမှနာကြီးသက်သာအောင်လို့ စိတ်ပါလို့တော့မဟုတ်ဘူးအဲ့ဒီလိုရွှေရုပ်လို့တူအောင်လှတဲ့အမျိုးသမီးတွေ့ရင်အိမ်တော်ပြုတ်မယ်ဆိုတော့လိုက်ရှာတာပေါ့ရွှေရုပ်ကြီးရွှေရုပ်ကြီးကိုတည်ပြီးတော့လိုက်ရှာလိုက်ရှာတဲ့အခါကျဒီမရတိုင်တာကလာမြို့မှာဒီဗဒ္ဒကာပိလာနီနဲ့သွားတွေ့တာပေါ့အဲ့ဒါပဲသူတို့ဆာလာနော်သွားတွေ့တာတွေ့တာနဲ့ တယောက်နဲ့တယောက်အိမ်တော်ပဲစိတ်ဝင်စားမှုဆိုတာပြောပေးမယ်လို့အဲ့ဒီဈာလူတွေကနေပြီးတော့စာတွေဆုပ်ပြစ်ပြီးတော့သူတို့သဘောကျစာတွေကိုရေးလိုက်တာ ਨੇ သူတို့နှစ်ယောက်ဟာအကြောင်းဆက်ပြီးတော့ပေါင်းဖက်တဲ့ဘဝရောက်သွားကြတယ်။မှန်တော့နှစ်ယောက်စလုံးကအိမ်တော်ရေးစိတ်ဝင်စားဘူးဘာလို့မဝင်စားတာလို့ဆိုပြမပြေကလာခဲ့တာ။ ရှမပြည့်ကလာတဲ့ပုဂ္ဂိုလ်တွေကအဲ့တိုင်ပဲလို့ဆိုတယ်အဲ့ဒါနဲ့သူတို့အိမ်အောင်ပဲဖြစ်သွားတော့လည်းပဲဟိုရှင်းရှင်းပဲနေကြတယ်ပေါ့နော်စီပွားရေးသူတို့ထိုက်တဲ့နဲ့စီပွားရေးတွေသူတို့စီမံဆောင်ရကြတယ်တနေ့ကျတော့ဘာဖြစ်တုံးဆိုဘာတွေပြဿနာကြုံတုံးဆိုရင်ကရာစီတောကာရုဏိကော ခန္ဓဝါကမ္မပိခကောကာကာရိကေခိစ္ဆနေပါဏိဒိသဝနာတန်ဝိစီတယ်သူတို့တထေးဆိုပေမဲ့လေယာဆိုင်ပြုစားကြတာလေလုံငန်းလောက်ကြတယ်အဲ့မှာထွန်ရက်ထားတဲ့အခါမှာပိုးကောင်လေးတွေဥမာထွန်လိုက်တဲ့ဆိုတီကောင်တွေပါနေနေမှာပေါ့အဲ့ဒီကောင်တွေကပေါ်လာတဲ့အခါမှာချီးတွေကဒီကောင်တွေကိုလာစားကြတယ် အဲ့တော့ဒီပိပလယနာက သွားပြီးတော့အဲ့ဒါကိုခြိတော့ခြိကန်းတွေကပိုးကောင်လေးတွေကိုစားနေတာသူမြင်တော့စိတ်မကောင်းဖြစ်တယ်။နောက်အိမ်မှာနေတဲ့ဒီပရကာဗိလန်တွေကလည်းပဲနှမ်းတွေကိုဖြန့်ပြီးတော့လှမ်းနေတာအိမ်မှာဟိုခိုင်းစေတဲ့လူတွေနဲ့နှမ်းတွေဖြန့်မှု ကြီးကြပ်နေတယ်ပေါ့ အဲ့အချိန်မှာလည်းပဲနှမ်းနှင်းမှာကြတဲ့ပိုးကောင်လေးတွေကိုပိုးကောင်လေးတွေကိုကြီးတွေကနေလာစားကြတာသူကလည်းအဲ့ဒီပုံစံနဲ့သွားတွေ့နေပြန်ဘာတွေ့တော့သူလည်းစိတ်မကောင်းဖြစ်တယ်အဲ့ဒီနှစ်ခုကိုမြင်ပြီးတော့ငါတို့ကိုအကြောင်းပြုပြီးတော့ဒီတရားတွေသိကြရတယ်ဆိုပြီးတော့ဒီဘွားကလွတ်အောင်ယုံမှပဲဆိုပြီး နှစ်ယောက်စလုံးကတိုင်ပင်မထားပြီမဲ့လို့သူကလည်းသင်္ကန်းဝတ်ဒီဘက်ကလည်းသင်္ကန်းဝတ်ပြီးတော့တောထွက်လာခဲ့ကြတာဒါရှင်မကသဗ္ဗရုဇာလမေထာနော်ဒါနောက်ဆုံးဘဝမှာအဲ့လိုကရေဝဟံအတရာသောပပ္ပစီတီရောအဟံတမနုပပ္ပစေကပိလယနပိပလယနပုံနာကယဟန်ပြုတ်လိုက်တဲ့အခါမှာ ဘာရကဗိလာနေရလဲသူတောင်ပြုတ်နိုင်သေးတာငါလည်းဘာလို့မပြုတ်နိုင်ရမှာတော့ဆိုရင်ခေါင်းတုံးပြီးသူကလည်းပြပိုင်းမှာဝုတ်ပြီးတော့သူ့နောက်ကလိုက်သွားတာပဲနော်သူနောက်ကလိုက်သွားကိုယ့်ကိုဝုတ်ပြီးသွားကြတာသူတို့နောက်ဦးစလုံးကကိုယ့်ကိုဝုတ်ပြီးသွားအဲ့တော့ပိပလယနာပုံနာကတော့လမ်းမှာတင်ပဲမြတ်စွာဘုရားနဲ့တွေ့ပြီးတော့ကျောင်းတော်ပါသွားတယ်ဒီကပိလဗဒကပိလနေကတော့ဘုရားနဲ့မတွေ့ဘူး သူကပြိပာပြပိုက်ကြောင်တစ်ကြောင်ကိုရောက်သွားတယ်ကိုလာနဲ့ကိုထွက်သွားကြတာနော်ပြပိုက်ကြောင်ရောက်သွားတယ်ပြပိုက်ကြောင်မှာသူ9နှစ်နေရတယ်9နှစ်ပြည့်တဲ့အခါကျတော့မှဗီရောဒဂေါရမီရဲ့တောင်းဆိုချက်ကြောင့်မြတ်စွာဘုရားကဘိက္ခုနီခွင့်ပြုလိုက်တဲ့အခါမှာသူကဘိက္ခုနီဘိက္ခုနီဖြစ်တယ်ပရပိုက်ဘဝနဲ့9နှစ်နေပြီးတော့မှဘိက္ခုနီဝတ်သွားတယ် နာစီရိနေဝကာလေနအရဟတမပ္ပပုနေအဟောကလျာဏမိတ်တတံကတ္တပတသိရိမတောမကြခင်မဲ့သူဘေကုဏီဝတ်ပြီးတော့ယဟန္တာမှာဖြစ်သွားတယ်တဲ့ရှင်မကတ္တဗလိုကျက်တည်ရှိတဲ့ရှင်မကတ္တဗလိုမိကောင်းဆွေကောင်းနဲ့အတူလက်တွဲရတာအကျိုးရှိလိုက်ပါပြီရဲ့လို့ဝမ်းမြောက်ဝမ်းသာပြောတာနော် သူတောဗုဒ္ဓတထာယတောကတ္တဘောသူတမဟိတောပုဝေနိဝတံသောဝေတိတက္ကပိုင်သပတ္တိရှင်မကတ္တဝဟာရသော်ဘုရားရဲ့ထင်ရှားကြော်ကြားတဲ့ဓမ္မအမွေခံတဲ့ပုဂ္ဂိုလ်ဖြစ်တယ်ပုဝေနိဝတဉာဏ်ရတယ်အဲနတ်ပြည်ငရေပြည်ကိုမြင်နိုင်တယ်အထောဇာတိခေယပတ်တော်အဘိညာဝေါတိတော်မူနိ ဝေဖွာခြင်းကုံဆုံးတဲ့ကုံဆုံးစေတဲ့ရတ္တဖို့ကိုမျက်မှောက်ပြုတယ်ထူးခြားသောဉာဏ်ဖြင့်သိပြီးတော့အဆုံးသတ်တယ်ဧတဟိတိဝိဇာဟိတေဝဇောဟောတိပြမနောဝိဇာညာသုံးပါးကိုသူက ရရှိခဲ့တယ်အဲ့တော့ရှင်မကတ္တဝကဝိဇာညာသုံးပါးရရှိသလိုတတောဗဒ္ဓကာပိလာနိတေဝိဇာမေစုဟာယိနိ သူကလည်းဘိက္ခုနီဘဝနဲ့ဝိဇ္ဇာညာသုံးပါးရပြီသိချင်းတရားကလွတ်မြောက်လို့ဓာရေတိအန္တိမန္ဒေဟံစိတ်တော်မာရံတဝဟနာစစ်တပ်နဲ့တကွမမနသားကိုအနိုင်ရပြီးတော့နောက်ဆုံးဘဝအနေထားအဖြစ်သူကရောက်ရှိနေတယ်ဒိဋ္ဌဝအာရိနဝံလောကိဥဘောပပစ္စည်းတာမယတရားမခိနတဝဒတာတိတိဗုဒ္ဓမနေဗုဒ္ဓနောက်ဆုံးအနေနဲ့သူပြောလိုက်တာ လောကရဲ့အပြစ်တွေကိုမြင်ပြီးတော့တဲ့သူတို့နှစ်ယောက်စလုံးဟာရံပြုတ်ခဲ့ကြတယ်တော့ရေဆက်ကလည်းဆုံးဆုံလွန်တယ်နော်နောက်ဆုံးဘဝထီအောင်အနုစလို့ရံဖြစ်ကြအဲ့တော့နှစ်ယောက်စလုံးရံပြုတ်ပြီးတော့တရားမှခိနသဝထန္တာတကယ်ကို စိတ်ဓာတ်တွေယဉ်ကျေးသွားတဲ့ရဟန္တာပုဂ္ဂိုလ်ကြီးတွေဖြစ်လို့တိတိဗုဒ္ဓမ္မနေဗုဒ္ဓတကယ်အငိမ့်ဓာတ်နဲ့ ငြိမ်အေးသွားကြတဲ့ပုံကိုယ်တွေဖြစ်တယ်လို့သူရဲ့နောက်ဆုံးနေ့ထဲမှာကိလေသာဇာဗိတာမရှံကိလေသာတွေအလုံးလောင်မြိုက်ပြီးပြီဆိုတာကို ပြောကြားတယ်အဲ့တော့ဒီဘရကဝိလဏီရဲ့အပါဒံဇာကြောင်းဟာသူ့အကြောင်းကတွဲဖက်အနေနဲ့သာ ပါနေပြီးတော့သူပြောပြသွားတာကရှင်မကတ္တဝရဲ့အကြောင်းတွေပဲဖြစ်တယ် သူကတွဲဖက်အနေနဲ့သာပါနေတဲ့သဘောဖော်ထုတ်သွားတာဖြစ်တယ်အိဋ္ဌံသူတံဗဒ္ဒကာပိလာနိဘိက္ခုနိဣမကထာယောပသိဋ္ဌာနောက်ဆုံးနေ့တွေမှာသူတို့ဘဝစာကြောင်းကိုဖွင့်ဟပြောကြရင်ဗဒ္ဒကာပိလာနိဆိုတဲ့ဘိက္ခုနိမဟာဒီခါထာတွေနဲ့ပိယသက်ကိုတရားဓမ္မဟောပြောခဲ့တာဖြစ်ပါတယ်တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့ တန်တရားရှိလျားတဲ့တန်တရားဘဝမှာအတူတဝဖြစ်ကြပြီတဦးနဲ့တူလက်တွဲကကုသိုလ်ကောင်းမှုတွေပြုကြတဲ့ပုဂ္ဂိုလ်တွေရဲ့နောက်ဆုံးအနေထားဟာဘဝတွေမှာစိတ်ငြိမ်းချမ်းွယ်ရှိသလိုနောက်ဆုံးဘဝမှာလည်းပဲအမတန်ငြိမ်းချမ်းပြီးတော့အငြိမ့်တက်ကိုရရှိသွားကြတယ်ဆိုတာအာယုံပြုပြီးတော့ မိမိတို့ကိုယ်တိုင်လည်းကြည်ကြံကြုတ်ကုတ်ပွားများအားထုတ်ဖို့ကြိုးစားကြရမှာဖြစ်ပါတယ်အလုံးကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု